တရားတွေကြီးပွားပါလားဆိုလို့ရှိရင်မပြုတ်တင်တာတွေပြုတ်မပြောတင်တာတွေပြောလို့မလို့မပြစ်မှားတင်တာတွေပြစ်မှားတဲ့အတွေ့ကြီးစွာသောဆင်းရဲကိုရောက်ရတယ်အခုကြည့်ပါဦးမှာမိဘရခေါင်ကြီးစင်စစ်ကနေပြီးတော့ဒီမှာမြင့်မြတ်တဲ့အမျိုးလာဖြစ်တည်တယ်လေဒီမြင့်မြတ်တဲ့အမျိုးဖြစ်တာလေသူအရင်ကကုသိုလ်ကြောင့်ဖြစ်မှာဟိုးရှိရှိဘဝတွေကကုသိုလ်ကြောင့်ဖြစ်မှာအဲ့ဒီမိဘရခေါင်ဘဝကကုသိုလ်ကြောင့်တော့မဟုတ်ဘူးခတ္တိယအနွယ်မှာလာဖြစ်တာတောင်မှပဲနူနာတယ်လာဖြစ်ရတယ် ။ဘာကြောင့်လဲဆိုတော့မာနဒေါသအိတ်တာမစ္စည်းရဲ့အစွမ်းကြောင့်။ဒါကြောင့်ဒီတရားတွေကိုမိမိတဏ္ဍာမှာမရှိအောင်ရှင်းရှင်းတော့ကပြောခဲ့တဲ့နီးချောင်းဒီမှာတနည်းနည်းနဲ့ပဲအထူးသဖြင့်အခုမြတ်စွာဘုရားရောဟိနီကိုမိတ်နဲ့ယုတ်တရားနန္တရားပေါ်မှာညှိတွယ်မှုမရှိရအောင်မပြတ်တတိကပ်ပြီးစောင့်ကြက်စောင့်ပြီးတော့ရှုမှတ်တဲ့နိဟာဖြစ်လို့ရှိရင်တန်ရောစဉ်အကုန်လုံးလောဘဒေါသမာမာနာအိတ်တာမစ္စရိယတွေ ပယ်နိုင်ကြောင်းရှင်းနိုင်ကြောင်းဤကောင်းဤမွန်ဖြစ်တယ်ဒါကြောင့်မလို့အဲ့ဒီဤကောင်းဤမွန်ဖြစ်တဲ့တတိကရှုမှတ်တဲ့ဝိပဿနာတရားကိုမိမိတို့တဏ္ဍာမှာမပြတ်မလဖြစ်နေအောင်ကြိုးစားပွားများအားထုတ်ကြခြင်းအပြင်အဝိဇ္ဇာတဏှာလောဘဒေါသမာမာနခေါင်းဆောင်တဲ့ကိလေသာတရားစုတွေမိမိတဏ္ဍာကလုံးဝပယ်ပြောက်ပြီးတော့အာသောကုန်ခံယဟနာအဖြစ်နဲ့ပြိဋိနိဗ္ဗာန်စံနိုင်ကြပါစေ။ ဟောချိန်နှစ်နာရီလောက်မှဟောရပါမလားအောင်ရသွားသေးကဲအမြဝေရအောင်ယနေ့ယခုတတိတော်တို့ပြုစုရသောဤကုသိုလ်အစုစုကြောင့်တတိတော်တို့သည်ပံရောစဉ်တရားဆယ်ပါးတို့ကိုပယ်ရှားနိုင်အောင်ခန္ဓာကိုယ်တည်းဟူသောယုတ် စိတ်ဒီဟုသောနန္တရားကိုမပြတ်မလားဒလဇရှုမှတ်စောင့်ကြည့်ခြင်းအပြင်ယုတ်တရားနန္တရားတို့ဤအနိစ္စဒုက္ခအနတ္တဒီဟုသောအမှန်တဘာဝတို့ကိုဉာဏ်၌ပြက်ပြက်ထင်ထင်သိမြင်ကြပြီလျှင် ဝိပဿနာညာတစ်ဆင့်နဲ့တစ်ဆင့်ရင့်နဲ့ရင့်၍မဲ့ညာဖုံညာဖြင့်ပန်ရောစဉ်မှန်သမျှကိုပယ်ရှားနိုင်ရပါလို့ဤအရှင်ဘုရားဤကောင်းမှုအစုစုဤအဖို့ကိုလည်းအလုံးစုံသောတတ္တဝါတို့အားအမျှပေးဝေပါကုန်၏ အလုံးစုံသောတတ္တဝါတို့သည်ဤကောင်းမှုဤကုသိုလ်ဤအဖို့အစုကိုတတိတော်တို့နှင့်ထတ်တူထမြရကြ၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပါစေကုန်သတည်း 39ခုနှစ်ဆရာတို့နတ်တော်လာနတ်တော်လာကြီးကျော်နတ်တော်လာကွယ်နေ့ပေါ့နော်နတ်တော်လာကွယ်နေ့နေ့လေနှစ်နာရီနဲ့25မိနစ်ချိန်မှာတရားဝဲစနှစ်နာရီနဲ့25မိနစ်ချိန်တရားဝဲစဟောရမယ့်တရားကတော့အရင်တရင်ပတ်တရင်ပတ်တွေက ဆက်နဲ့ဟောခဲ့တဲ့သိတရားသိတရားဝိပဿနာနဲ့တွဲတဲ့ဟောခဲ့တဲ့ရင်ကတော့ဒီနေ့တော့ဝိပဿနာမတွဲတော့ပါဘူးလွတ်လိုက်တယ်သိအောင်ဘုလားသိတရားတက်တက်တဲ့ဟောရအရင်ကဟောခဲ့တော့ကအဘိဓါသူဘာရှိစိန်ကိုရလို့ဓမ္မကျေးဇူးကြံပြီးခြင်းဆိုတဲ့စိတ်မြင့်ကြီးဝိတမလောဘသူဘာရှိစိန်ကိုမတရား အဲဝိတမလောဘမညီမျှတဲ့လောဘမတရားလောဘကြီးခြင်းအဲဒါလည်းဟောပြီးရဲ့ယာဘာဒသူတို့ဘာကိုပြည့်စည်စေလိုခြင်းဆိုတဲ့စိတ်အငြိအကြီးဒါလည်းဟောရဲ့ကောဒစိတ်ဆိုးခြင်းဒါလည်းဟောရဲ့ဥပနာဟာယံမျိုးဖွဲ့ခြင်းဒါလည်းဟောရဲ့ပြီးတော့မာနထံပအတိမာနဒါလည်းဟောရဲ့စိတ်သာ ဘိသမိတိရတော့ဟောပြီးသားအဲ့ဒီနေ့မေခနဲ့ပလာကအလဲပြခနဲ့ပလာကအလဲပြမေခဆိုတာသူ့ကိုယ်ကြီးကိုသိချက်ချင်းနဲ့ကျေစွတ်ခေါ်လာတယ်ကျေစွတ်တဲ့ကစိတ်အမြင့်ကြီးရဲ့မေခပလာကဆိုတာမိမိရဲ့အစဉ်အတန်းမြင့်သူကို မတုနိုင်နဲ့လိုက်ပြီးပြုပြောင်းခြင်းဟာပလာဒတ်ယေရီချက်ကမေခါမှတ်ပါဒုံကျင်တုပြိုင်မှုပလာဒတ်မနာလိုခေါ်စေကြည့်အိတ်တာလို့ဒီငါသမုတ်သူပဲဟိုအဲ့ဒီသမုတ်ထဲမှာပဲပါသမုတ်တရားထဲမှာပဲသိစာရဲ့ရှင်းနေတာမှာပါတယ်ပြန်ကြည့်နေနေတယ်အဲ့ဒါတော့ယေရီချက်မှတ်ပါ ယံမျိုးခွဲကဥပနာဟာကျေးဇူးဖြစ်တာမက္ခမှတ်ပါဂုံကြီးရှင်တုပြန်ဟုပလာတာမနာလိုခေါ်ဆိုကြည့်အိတ်တာအဲ့ဒီမှာပြောရတယ်ယံမျိုးခွဲလို့ပြောတယ်ဥပနာဟာစိတ်အငြိကြီးဆိုတယ်စိတ်အငြိကြီးစိတ်၆ပါးရဲ့မှာစိတ်ဒီနည်းနည်းလေးလေးရတဲ့စိတ်၆ပါးရဲ့မှာယံမျိုးခွဲကဥပနာဟာကျေးဇူးဖြစ်တာမက္ခမှတ်ပါ ဒီကျေးဇူးကိုသိဖြစ်တယ်ဆိုလို့ရှိရင်မေတ္တာခေါ်တဲ့အမျိုးကြီးဂုံရှင်တုကြိုင်မှုပလာတာမိမိရဲ့ဂုံသင်္ဍာအရှင်သိက္ခာအစိုက်ပြီးချင်းပါနေတဲ့ပုဂ္ဂိုလ်တွေကိုတက်ပြီးကြိုင်လို့ရှိရင်ဒါပလာတာလို့ခေါ်တယ်မတူတာမတဏ္ဍတက်ပြန်တာပေါ့လေ သူရဲ့တန်တဲ့ပုဂ္ဂိုလ်အချင်းချင်းကျင်နာကတော့ပလာဒမဟုတ်ပါဘူး။အဲဒါကတော့မာနတက်တဲ့ပဲ။ဂုံကြီးရှင်ပြုပြိုင်မှုပလာဒမနာလိုခေါ်ဆိုကြည့်ဣစ္ဆာမနာလိုဥပင်တာဣစ္ဆာလို့ခေါ်တယ်။အဲဒါတစ်ခေါက်ဆိုကြည့်ရအောင်။လိုက်ဆိုယံမျိုးဖွဲ့ကဥပနာဟာကျေစုဖြက်တာ မက္ခမှတ်ပါဂုံရှင်တိပြိုင်မှုပလာတာမနာလူခေါ်သူကြည့်အိတ်တာယံညုဖွဲ့ကဥပနာဟာကျေးဇူးဖြက်ကမက္ခမှတ်ပါဂုံရှင်တိ ပြိုင်မှုပလာသာနာလူခေါ်ဆိုကြည့်ဟာတော့အဲ့အဲ့ဒါလေးဥပတိလေးတာရဲ့တဲ့စိတ်အမြင့်ကြီးတွေစိတ်ကိုမြင်နှောစေတဲ့တရားတွေပဲတဲ့စိတ်ဟာအဲ့ဒါလိုစိတ်ကိုမြင်နေစေတဲ့တရားစိုးတွေစိတ်ထဲမဝင်ဘူးဆိုလို့ရှိရင်အဲ့ဒီစိတ်အဆင်ဟာကြည်လင်းနေတာပဲတဲ့ ဘယ်တော့မှမညင်တော့ဘူးလင်းနေပြီဆိုလို့ရှိရင်ခလာနဲ့စိတ်ရှိတဲ့သူကချမ်းသာတယ်ဒါကြောင့်မလို့အဲ့ဒါလို့စိတ်ညင်နေကြောင်းဖြစ်တဲ့တရားစိုးတွေစိတ်ထဲမဝင်လာအောင်ဒီရင်နှလုံးသွင်းခြင်းအပြင်ဖြစ်ဖြစ်ရှိမှတ်ခြင်းအပြင်ဖြစ်ဖြစ်တားဆီးရတယ်ကာဝေးတရားတကယ်လို့စိတ်စိတ်ကိုမြင်မ်းစေကြောင်းဖြစ်တဲ့ဒီတရားတွေစိတ်ထဲဝင်လာပြန်ပြီဆိုလို့ရှိရင်လည်း မိမိတတ်သိထားတဲ့နည်းနဲ့အဲ့ဒီစိတ်မြင်နှံလို့တဲ့တရားတို့ကိုစိတ်ထဲကပပြောက်သွားပြီးတော့စိတ်ကြီးအကြည့်ရင်းကြည့်ရင်းနေအောင်ကြိုးစားရအဲပပတ္တမိဒံဒိဋ္ဌိစိတ်တံတံအာရံလူတေဥပတိလူတေဥပတိလူထံတံအတ္တတဝပုတ္တေနောနပဇာနာတိဒေဝေစိတ္တစိတ္တမိတို့ ဣဟံစိတ်တံဤစိတ်သည်ပပတရံပြိုလူပြည့်တောက်ပတ်လျက်ရှိ၏ဓမ္မဆိုပြုစုပြည့်တောက်ပတ်လျက်ပြီးတော့စိတ်ကိုအာဂမိခိုက်အတံဝင်ရောက်ရလာရကုန်တော့ဥပ္ပတိလေးပြုပြီးမြင့်နွမ်းတော်တရားမြင့်နွမ်းကြောင့်တရားကိုတို့ဖြင့်ဥပ္ပတိလေးခံမြင့်နွမ်းရည်နေတဲ့လေသည်တန်ထူတို့ကျိုးပြည့်ပြည့်ဤရှင်တောက်ပတ်လျက်နေတော့စိတ်ကို မြင်နှောလေကြောင်းဖြစ်တော့တရားစိုးတို့ဝင်ကတဲ့ပြင်မြင်နှောရည်နေသောသဘောကိုအတုတဝါအပြာအမြင်တိတမရှိသောပုထုဇဉ်ပုဂ္ဂိုလ်သည်နတ္တကနာတိမတုေစိတ်ဟာရေလိုပဲတဲ့သူဒီတက်တဲ့ဆိုဒီစိတ်ဟာအမတန်ကြည်လင်းပြီးတော့ကြည်ရှင်းနေတယ် ရေများလည်းပဲဘာအယောင်မှမဆိုးရေထဲမှာဘာအယောင်မှမရောဘူးဆိုရေရောင်တက်တယ်ဆိုလို့ရှိရင်ဒီလည်းမဆိုးအဲ့ဒီရေရောင်တွေကိုအနည်းအစိမ့်အနည်းအပြာအဝါစရှိတဲ့ဈေးရောင်ကိုရဲဆက်ပြီးတော့သိလိုက်မယ်ဆိုလို့ရှိရင်ရေဟာစိမ့်သွားတယ်မြင်သွားတယ်ပြာသွားတယ်ဝါသွားတယ်ဖြစ်ပြီးတော့ပြောက်သွားတယ်ဒီစိမ့်ကလည်းဒီတိုင်းပဲတဲ့သူ့ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ် ပြည့်စုံနေတာလေအဲ့ဒီပြည့်စုံနေတဲ့စိတ်ဟာအခိုက်အတန့်လာပြီးအစင်မတင့်လို့သို့မဟုတ်နှလုံးမသွင်းတတ်လို့မဟုတ်ဝင်ရောက်လာတဲ့အဘိဓါပြဘာရဝိတ္တမလောဘကောရဥပနာဟအစာရှိတဲ့စိတ်ကိုညှင်းနှွမ်းစေတဲ့ညှင်းမဲစေတဲ့တရားဝင်ပြီးတော့ကတ်လိုက်ပြီးဆိုလို့ရှိရင်အဲ့ဒီစိတ်ကညှင်းနှွမ်းသွားတာပဲမဲသွားတာပဲအခုပဂရိအတိုင်းမှာသိစင်နိုင်တော့ဘူးလောဘဝင်တာ ဘိလာခေါ်ဒေါသဝင်လို့ရှိရင်လည်းမဲသွားတာပဲဗျာပါဒကောဒစိတ်ဆိုးတယ်ဆိုတာကလည်းဒေါသပဲဒါဝင်လို့ရှိရင်လည်းစိတ်ကမဲသွားညစ်သွားပဏာဟရညှို့ဖွဲ့တာဝင်တယ်လို့ဆိုလို့ရှိရင်မဲသွားတယ်မာနအောင်တော့တကြွမှုဘဝင်ရင်းမှုအထင်ကြီးမှုဆိုတဲ့ဒီမာနစိတ်ထဲဝင်လာလို့ဆိုလို့ရှိရင်စိတ်စိတ်မျိုးပဂိစိတ်မဟုတ်တော့ဘူးမကြည့်ရင်တော့မြင်မဲသွားအတိမာနအလောင်းလွန်ဆောင်လာတကြွမှု အမှန်တရားကိုသိနေလို့လူကြီးသူမကြပဲနဲ့တုံကြတဲ့တုံကြတဲ့ခေါင်းရောက်အောင်မြောက်တဲ့နေမှုဆိုတဲ့အတိမာနအဲ့ဒီမာနစိတ်ဆိုးစိတ်ထဲကိုဝင်လာကြပြီဆိုလို့ရှိရင်သတိစိတ်အတိုင်းမကြည့်ရင်တော့မတောက်ပြောင်တော့ဘူးတဲ့မြင်မဲသွားပြီတဲ့သို့တော်လည်းအဲ့ဒီစိတ်ကိုမြင်မဲရတဲ့ လောဘဒေါသအစာရတဲ့ဒီတရားစုတွေအဘိဓါဥဒ္ဓမလောဘကြာပါရဂောဓဥပနာဟမေခပလာဒအစာရတဲ့ဒီတရားသူတို့ဟာအိမ်တွေလားဆိုတော့အိမ်တွေမဟုတ်ဘူးတဲ့ဧည့်တွေအိမ်တွေနဲ့ဧည့်တွေပါများกว่าခြားလဲပြိဿဧည့်တွေကခုတဝင်လာပြီးတော့သူကိစ္စပြီးတော့ပြန်သွားတယ်အိမ်တွေကတော့အမြဲရှိနေတယ်အဲ့ဒါစိတ်ထဲမှာလောဘဆိုတဲ့တရားကိုကအမြဲတည်းဝင်နေတာပဲ အမဝင်းလေးဘယ်လိုခါကြတော့ထွက်သွားတယ်။တမက်စီယာနှစ်သက်စီယာအာယုံတွေ့တဲ့အခါကျတော့နှလုံးမသွင်းတတ်ရင်ဝင်လာရောမဟုတ်လား။တမက်မှုလောဘဝင်လာရော။အဲ့ဒါကမှမိမိကရှင်ရင်နှလုံးသွင်းတတ်တယ်ဆိုလို့ရှိရင်အဲ့ဒီပုံမှာတအဲ့ဒီအာယုံပေါ်မှာတမက်မှုလောဘမဖြစ်တော့ဘူး။ကြောက်မတော်ဘူးလား။အမြဲနေသလား။မနေဘူး။ အဲ့ဒီအာယုံနဲ့တွေ့တဲ့အခါမှာလောဘဝင်နေဒီအာယုံပြောက်ရင်လောဘပြောက်တယ်။ဒါခါဒီအာယုံရှိပြီးတိုင်အောင်လည်းမိမိကစဉ်းဉဏ်နှလုံးသွင်းတတ်ရင်ဒီဓမ္မမဟုတ်ရှုမှတ်တတ်ရင်ဒီလိုဒီလောဘပြန်ပြောက်မသွားဘူးလား။ပြောက်သွားတယ်ဆိုတော့သူဧည့်တယ်လားအိမ်တယ်လားဧည့်တယ်တဲ့။သို့ဒီတော့ဒေါကမာနဣဒ္ဓမစ္စရိယဒါဒီကိလေသာဖြစ်တဲ့လိုတဲ့စိတ်ဖြစ်တဲ့မေခမိမိရဲ့ ဂုံဒိဋ္ဌာအကျင့်သီလဆိုင်ပြီးစာတဲ့ပုဂ္ဂိုလ်တွေကိုတက်ပြီးပြုကြံမှုပလာဒအဲ့ဒီတရားတွေဟာလည်းပဲအရှင်မတက်တဲ့အခိုက်သူတို့ဖြစ်เสียအာယုံနဲ့ကျင်မာတဲ့အခါမှာနှလုံးမသွင်းတဲ့ဘူးသူတို့ဝင်လာတာပဲအဲမိမိကနှလုံးသွင်းတယ်လို့နှလုံးသွင်းဆင်ញင်လိုက်တဲ့ဆိုလို့ရှိရင်တော့သူတို့ပြန်ပြောက်သွားပြန်တာပဲဒါကြောင့်မို့သူတို့အမြင်နေတာမဟုတ်တဲ့အတွက်ဧည့်တယ်လားအိမ်တယ်ဧည့်တယ် ဒါမဟုတ်ဘူးဆိုတော့လားဒီဧည့်တယ်ကိုမဝင်လာအောင်လည်းလုပ်လို့ရတာပဲဝင်လာပြန်လည်းပဲမြန်မြန်ထွက်သွားအောင်လုပ်လို့မရဘူးလားရပါတယ်ဧည့်တယ်အိမ်မင်းကမြန်မြန်ထွက်သွားအောင်လည်းအဲ့ဒါသမင်းချက်မကြိုးနဲ့မဟုတ်လားအဲ့ဒီနေရာကောင်းကောင်းမပြေးနဲ့မဟုတ်လားအဲ့ဒီနေရာကောင်းကောင်းမပြေးနဲ့သားတွေတမီးကောင်းပြီးမောင်းမဲရိုက်မှန်လိုက်မဟုတ်လား အဲ့လိုကမကြည့်ဘူးလားအော်ခေါင်းနာမည်ကြည့်တယ်နော်ဒီကျမ်းဒီကျမ်းကြီးညာအဲ့ဒါကမောင်းတတ်လို့ရှင်ကြည့်ရတယ်တဲ့အဲ့ဒါကိုဘုရားရှင်ကမိန့်တာသာအာဂမိတေဥပတိလိတေဥပတိလိသံသံသုပဂရိသင်္ကိုယ်တော်အားဖြင့်ပြုရှင်နေသောပြုရှင်တောက်ပလျက်နေသောစိတ်ကို အာဂမီဒေဝီအခိုက်အတန်ဝင်ရောက်၍လာကြကုန်တော့ဝါဧည့်သည်ဖြစ်ကုန်တော့ဥပ္ပတိလေသည်မြင်နှောညွန်တရားတို့ဖြင့်ဥပ္ပတိလေခံမြင်နှောလေအာဤမြင်နှံလေအာဤတဲ့သဂရိပြုသိနေတဲ့စိတ်လေးဟာဧည့်သည်ဖြစ်တဲ့တရားကိုယ်တွေဝင်လာတဲ့အခါကျတော့ဒီမြင်နှောသွားတယ်တဲ့တံအတ္တဝါပုထုဇဏနပ္ပာနာတိတံထိုတို့ ပဂရိပင်ကိုအားဖြင့်ဖြူစင်တောက်ပလျက်နေသောစိတ်သည်အခိုက်တံရောက်လာသောအဲ့ဒါဖြစ်သောမြင်နှောင်းကြောင့်တရားကိုကြောင့်မြင်နှောင်းလျက်နေမှုကိုအတုတဝါအကြာမြင်တုတ္တမရှိသောပုထုဇဉ်ပုထုဇဉ်ပုဂ္ဂိုလ်နပ္ပဇာနာအကြာအမြင်ဒီလိုမျိုးအဲဒီနည်းနဲ့လည်းဒီမသိဘူးလေမသိဘူးကောင်းတယ်လို့ဒီကတော့လိုက်ပြီးအဖို့ကြီးပြတယ်လား အဲဒါလည်းပါဘောမတော်သေးဘူးလားကျမတို့ကလည်းကြည့်ကြည့်ပြီးဦးစိမ့်နေမဟုတ်လားကြည့်ရမှာလားအကောင်းကြာအဲ့ဒါမြင်မဲနေတယ်လို့သိလို့ကြည့်တာလားမသိလို့ကြည့်တာမသိလို့ကြည့်တာအဲ့လိုမသိရတဲ့ရှိရှိဘုရားကျင်လားဒါကြောင့်တန်ထိုးလို့အဲ့ဒါဖြစ်တော့စိတ်ဉာဏ်ရောင်တရားကိုယ်ကိုဖြင့်ဒီကုဏ္ဏအရိယကိုစိတ်ပါ ဒါအာရမိဂုဏ်ကြီးဥပ္ပကိလေဂုဏ်ကြီးဥပ္ပကိလေဂုဏ်ကြီးဥမ္မုတ်တံတံသုတဝါအရိယသာဝကောပဇာနာတိတဲ့ဒိဋ္ဌိဟံတို့ဣရန်စိတ်တံဤစိတ်ဒီပပ္ပတရံရှင်းရှင်း၍ပြုပြုပြတောက်ပါလေရှိ၏တံသူသူရှင်၍ပြုပြုပြတောက်ပါလေပြီးတော့စိတ်ဒီ အာဂံတေကြီးအဲ့ဒါဖြစ်ကုန်တော့ဥပ္ပတိလေးတို့မြင်နှောညွန်တရားကိုမှဝိမု ക്ത လွံ့မြောက်လျက်ရှိပြီဒီစိတ်ဟာပြည်စင်တောက်ပနေတယ်ပြည်လင်းနေတယ်အဲ့ဒီစိတ်ဟာပြည်စင်တောက်ပနဲ့တောက်ပနေတဲ့အခါမှာသူဟာဧည့်တယ်ဖြစ်တဲ့မြင်မဲကြောင့်တရားစိုးတွေကလွတ်မြောက်နေတယ်တဲ့စိတ်ကြည်လင်းနေတယ်ပြည်စင်နေတယ်ဆိုတော့လောဘကတေးလားဒေါသမောဟမာနအိတ်တမိစီရိကတေးလား မကဘူးဆိုတော့ဒီစိတ်ဟာရှိခြင်းမလားညင်နေနေလားရှိခြင်းနေတယ်ကြည်လင်းနေသလားနောက်နေသလားကြည်လင်းနေတယ်အဲ့ဒါလို့ဆိုတော့သူဟာစိတ်ညင်နေရောင်တရားဆိုးလို့မှလွတ်မြောက်မနေဘူးလားလွတ်မြောက်တယ်တဲ့တံထူလို့သူတင်တော့ပါလျက်နေတော့စိတ်ဤစိတ်ညင်နေရောင်တရားဆိုအာဂံစာအဲ့ဒါဒီမှာလွတ်မြောက်ပြန်နေမှုကို သူတဝါအကြာမြင်တုတရှိသောပုထုအရိယသာကောမြတ်တော်ဘုရားဤတတိဒီပဇာနာတိတိအကြာမြင်ဘုရားရှိတဲ့လူကတော့သိတာပဲငါစိတ်လေးဟာဒီလေးနေတယ်သိစင်းနေတဲ့လောဘလည်းမကဘူးဒေါသလည်းမကဘူးမာနအိတ်ဓာမိစရာတွေလည်းဘာမှမကဘူးလို့အဲ့လိုသိနေတယ်တဲ့အကြာမြင်ဘုရားမရှိဘူးဆိုရင်စိတ်ဖြူစင်ကြည်နေနေတာလည်းသိဒီဖြူစင်ကြည်နေတဲ့စိတ်ကချမ်းသာကြိုးကိုပြတတ်တယ်ဆိုတော့မသိဘူး တခါစိတ်ထဲကိုခုနအဘိကဝိသမယာဝရကောရဥပနာဟအစရှိတဲ့လောဘဒေါသတွေစိတ်ညစ်တဲ့ကြောင့်တရားစိုးတွေဝင်ကပ်ပြန်လို့ရှိရင်လည်းငါစိတ်ညစ်နေနေတယ်ဒီမတူတခါအဲ့ဒီညစ်နေတဲ့စိတ်ကဆင်းရဲခြင်းဆူညိုပေးတယ်ဆိုတာလေဒီမလီဘူးနားမလဲမြတ်တော်ဘုရားရဲ့တတိအရိယာတတိကတော့ဒီနေရာမှာအရိယာဘာဝကောအတိရနှမျိုးလုံး ဒီလိုရပါတယ်အရိယသာဝကောသာမန်အနေနဲ့ယူတော့အရိယသာဝကောမြတ်တော်မြတ်စွာဘုရားကြီးတည်းဒါကတော့ဘုရားရှင်ရဲ့တည်းသာမန်နဲ့ဘောဓုတရှိတဲ့ကုသိုလ်အကုသိုလ်ဖွဲ့တတ်တယ်ကုသိုလ်စိတ်ဆိုတာဘယ်လိုအကုသိုလ်စိတ်ဆိုတာဘယ်လိုနားလဲလောဘဒေါသတွေဝင်တတ်တယ်ဆိုလို့ရှိရင်မကောင်းတဲ့စိတ်တွေပဲအကုသိုလ်စိတ်တွေပဲလောဘဒေါသတွေဝင်မကောင်းတဲ့သတ္တတတိဟိရိပတ္တပအစကြီးတဲ့စိတ်ကောင်းစိတ်မနေဝင်ကပ်ပြီဆိုလို့ရှိရင်ဒါကုသိုလ်တွေပဲလို့ အဲဒီလိုနားလေအဲကုသိုလ်ဆိုတဲ့စိတ်တွေဖြစ်လို့ရှိရင်ကောင်းကျိုးချမ်းသာတွေရတယ်အကုသိုလ်ဆိုတဲ့မကောင်းတဲ့စိတ်ကြီးစိတ်မဲတွေဖြစ်နေပြီဆိုလို့ရှိရင်ဆင်းရဲကြိုးကျိုးတွေရတယ်လို့အဲဒါလိုဘဟုတ္တရှိဒါမှအားဖြင့်ဘဟုတ္တရှိတာဒါကြောင့်သုတဝါအကြမ်းဘဟုတ္တရှိတော့အရိယသာဝကောမြတ်သောဘုရားဤတည်းမြတ်သောဘုရားဤရဲ့တည်းသတိဒီပဇာနာတိသိဤနောက်တစ်ခုကအရိယသာဝကော အရိယာဖြစ်သောတတိဒီပဇာနာတိတိလို့လည်းအသေးသေးပြောတယ်အဲ့ဒီခါကျတော့ပုထုဇဉ်မဟုတ်တော့အရိယာဖြစ်သွားတယ်အရိယာဖြစ်ပြီဆိုလို့ရှိရင်အ ਨੇ ဆုံးသောတပတ္တိမဲ့ကိုရသောတပတ္တိမဲ့သောတပတ္တိကိုရပြီလို့ရှိရင်သူကအရိယာပုဂ္ဂိုလ်ပဲအဲ့ဒီအရိယာပုဂ္ဂိုလ်ဖြစ်ပြီဆိုလို့ရှိရင်သူကစိတ်ကြည်လင်လည်းကြည်လင်နေကြောင်းသိတယ်ဉာဏ်နဲ့ဉာဏ်နဲ့နေကြောင်းသိတယ်စိတ်ကြည်လင်လို့မဟုတ်သိဉာဏ်နဲ့ကြောင်းတရားတွေမှတ်လို့ခံနေတယ်ဆိုလို့ရှိရင်လည်းလွတ်မြောက်ကြောင်းသိတယ်ဘယ်လိုအထာမှာ ပိုသိကြလဲဆိုလို့ရှိရင်ရှုမှတ်ကြည့်တဲ့အခါမှာသိသောတာပန်ပုဂ္ဂိုလ်အ ਨੇ ဆုံးတတ္တပတ္တိမဲ့ပူရပြီလို့အရိယပုဂ္ဂိုလ်ဖြစ်ပြီဆိုလို့ရှိရင်သူဟာတရားကိုခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နံတရားကိုစိတ်ဆိုင်ပြီးစူးစူးဆိုင်ဆိုင်ရှိမှတ်တဲ့လုပ်ငန်းကိုသူတော်တော်ဒီနည်းနဲ့လုပ်ခဲ့တာပဲအဲ့ဒါတော့တော်တော်ကြီးဒီနည်းနဲ့ရှိမှတ်ပွားများအထောက်အကူလုပ်နေတယ် ဟုတ်တယ်ဥဒ္ဒနာမှာမမြဲခြင်းရဲ့ငါကောင်လည်းမဟုတ်ဆိုတဲ့အနိစ္စဒုက္ခအနတ္တသဘောမှန်တွေကိုသိတဲ့ဉာဏ်ညင့်တဲ့ညင့်တာလာပြီးတော့တခြားချင်းအရိပတ္တရာဉာဏ်ရဲ့အထက်ကိုညင့်ညင့်လာတာနဲ့အမျှနောက်ဆုံးမှာသတ္တပတ္တိမဲ့ဉာဏ်ဘုံဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ကြည့်ပြီးသားပုံဒီလိုပုဂ္ဂိုလ်ဆိုတာသူ့မှာတော်တော်ကိုကြည်ကြည်ညံ့ညံ့တရားကိုသူ့မှာပြီးအားထုတ်ပြီးသားဖြစ်နေတယ်ခန္ဓာကိုယ်ခေါ်တဲ့ရုပ်ပေါ်မှာ ပေါ်တိုင်းပေါ်တိုင်းတရားတွေကိုသိသိကြကြရှိမှတ်တယ်စိတ်ကလည်းအန္တရာယ်မှာဖြစ်ပေါ်နေတဲ့သဘောတွေကိုဖြစ်တိုင်းဖြစ်တိုင်းဆက်ဖြစ်တိုင်းမှာသိသိကြကြရှိမှတ်တယ်ဒီရှိမှပွားများတဲ့အကျင့်ဥပဒနာအကျင့်ကိုသူကြည်ကြည်မြင့်မြင့်ကြီးလုပ်ခဲ့လို့မှုလို့သာသောတာပတ္တိမေဉာဏ်ဖုံဉာဏ်ကိုရပြီးအရိယာအဖြစ်ရောက်နေတာပဲဒီတော့အဲ့ဒီပုဂ္ဂိုလ်ဟာထိုင်ပြီးတော့မိမိကိုယ်ကိုပြန်ရှိကြည့်ရင်ဖြစ်ဖြစ်သွားရင်လာရင်လည်း ဘယ်နဲ့ညာလားနဲ့ကြွတယ်နဲ့နဲ့ချတယ်လို့ရှိမှရင်ဖြစ်စေလုံးဝတိုင်းနဲ့ကိုယ်ရဆက်နဲ့တိုင်းနဲ့တွေ့တယ်မြောက်တယ်ချတယ်အစိုက်တွေအဲ့လိုရှိမှရင်မဲ့အဲ့လိုရှိမှကြီးရဲ့သူ့တဏ္ဍာမှာအခုနပြောတဲ့လောဘဒေါသအစိုက်တဲ့စိတ်တွေမြင်နေကြတဲ့တရားမျိုးတွေကတ်နေလို့ရှိရင်ကတ်ကြောင်းနေသူရှိအဲနတ်နတ်စိတ်ကတမ်းတဲ့တွေရှိနေတော့လေလူကျင်စိတ်တွေရှိနေတော့လေနတ်စိတ်ကစိတ်ဆိုးစိတ်ဒေါသစိတ်တွေကြဘာရစိတ်တွေရှိနေတော့လေ အချင်းသိတယ်သိတာနဲ့အများစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှိမှလိုက်ရင်လိုချင်တယ်လိုချင်တယ်နှစ်သက်တယ်နှစ်သက်တယ်လို့ရှိမှလိုက်ရင်အဲလိုရှိမှလိုက်တာနဲ့တပြိုင်နဲ့တည်းအဲလိုချင်စိတ်တတ်မဲ့စိတ်တွေလောဘကွာကြွကွာကြသွားလောဘကွာကြသွားပြီနောက်ထပ်မဖြစ်ပေါ်တော့ဘူးဆိုတော့အဲ့ဒီစိတ်ဟာတည်းရဲ့ဝိပဿနာရှုနေတဲ့စိတ်လေးဟာဤလင်းနေမလားမြင်မဲနေ ကြည်လင်းနေမယ်အဲဒါလို့ကြည်လင်းတဲ့အခါကျတော့လည်းဒီကောင်းကောင်းကြည့်ရတယ်အဲငါရှိမှလိုက်တာနဲ့ပဲခုနတက်တဲ့စိတ်ဟာငါစိတ်ထဲမရှိတော့ဘူးကြောက်သွားပြီထောက်သွားပြီနောက်ထပ်တက်မဲ့စိတ်တွေမဝင်တော့ဘူးဒါကြောင့်ငါရဲ့ရှိမှစိတ်ဟာရှိမှစိတ်ကြီးတက်တဲ့ရှိမှစိတ်အစဉ်ကြီးတက်တဲ့ကြည်လင်းပြီးတော့သူစင်းနေပြီဒီတရားစိုးတွေကမြင်မဲတဲ့တရားစိုးတွေကလွတ်မြောက်နေပြီ အဲရှိမှတ်တဲ့အခါမှာပိုးစင်ကြတယ်သင်မြင်လာတဲ့ရှိမှတ်တဲ့အခါမှာပိုးစင်ကြတယ်အဲဒါဆိုရှိမှတ်တိုင်းရှိမှတ်တိုင်းမိမိတဏ္ဍာမှာအဲဒါလောဘအစိုက်တဲ့စိတ်ငြိမ်းကြောင်တရားရိုးတွေဝင်လာလိုက်ပြီးတော့ဝင်လာဝင်လာဆက်ချင်းရှိမှတ်မှုနဲ့ပယ်တတ်နိုင်တယ်တည်ဆောက်နိုင်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသူဟာသုဏ္ဏပတ္တိမေဖို့ ရပြီလို့သူသိနိုင်တယ်တဲ့အဲဒါမဟာပုဂ္ဂလခုနှစ်ပါးရဲ့တပါးပဲသတ္တပတိမတရားဘုရားကိုမရသေးတဲ့ပုဂ္ဂိုလ်ကတော့အဲဒါလို့ပြန်ပြီးရှုမှတ်တဲ့အခါမှာလည်းပဲ လူချင်းတရားအာယုန်တွေစိတ်ရောက်သွားပြီးပြမှုတမ်းမှုတွေဖြစ်တယ်စိတ်ဆိုးစရာအာယုန်တွေစိတ်ရောက်ပြီးတော့စိတ်ဆိုးမှုစိတ်ပြမှုတွေဖြစ်တယ်အဲ့လိုဖြစ်တော့လည်းပဲဒီမှာစိတ်ခနဲ့ရုပ်ခနဲ့မသိဆက်ချက်မသိဘူးတော်တော်ကြာမဟင်းငါကနည်းတမ်းစိတ်တွေဖြစ်နေပါလားတော်တော်ကြာမှသိတခါစိတ်ဆိုးစိတ်တွေဖြစ်နေလည်းပဲအဲ့ဒီနည်းနဲ့မတည့်နဲ့အဆောက်အဦကြောင့်ကြောက်ပြီးတော့တကယ်ဒီမျိုးစဉ်းစားနေအဲ့ဒါစိတ်လွတ်နေတယ်ထွက်နေတယ်မသိဘူး စဉ်းစားရင်းကနေဒီအဲ့ဒီပုဂ္ဂိုလ်ကဟိုပြောနေဟိုနေတဲ့စိတ်တွေဒါတွေကဖြစ်နေသေးတယ်အဲသူပြောတာဆိုတာကိုပြန်ပြီးကြည့်မနေခဲ့မြတ်ဖြစ်တဲ့စိတ်တွေဒါတွေကလည်းရှိနေတာဒါပေမဲ့သူမသိသေးဘူးတော့ကြမဟင်းငါဟာမဟုတ်ဘူးပါဘူးတရားမှန်ပါတယ်ဆိုစိတ်တွေကပဲရောက်နေတယ်အဲအတော်ကြာမှသိချက်ချင်းမိမိတဏ္ဍာမှာညီမဲကြောင့်တရားစိုးတွေဝင်တတ်တယ်မသိဘူးဘာလို့လဲလို့ဆိုတော့ သမက်တကူရသည်အဖြစ်တရားကိုကြည်ကြည်ညံ့ညံ့မရှိမှမပွားများရသေးတော့ရှုမှတ်တဲ့စိတ်ကကိလေသာကိုမနိုင်နိုင်နဲ့ဖြစ်နေတယ်သမက်တကူရသည်အဖြစ်ရှုမှတ်ပွားများတဲ့အလေးအကျင့်ကိုကြည်ကြည်ညံ့ညံ့လုပ်ပြီးသားပုဂ္ဂိုလ်ကြတော့ရှုမှတ်စိတ်ကအားကောင်းတဲ့အခါမှာဘယ်ခါပဲရှုမှတ်လိုက်ရှုမှတ်လိုက်ကိလေသာစိတ်ကိုရှုမှတ်စိတ်ကနိုင်အောင်တိုက်တယ်အခုတော့မိမိရဲ့တဏ္ဍာမှာရှုမှတ်စိတ်လွတ်နေပြီးတော့ ခုနတတ်မဲ့တဲ့စိတ်တွေစိတ်ဆုစိတ်ပြတဲ့စိတ်တွေဆိုတဲ့စိတ်မြင်မဲ့တဲ့စိတ်မြင်မဲ့တဲ့စိတ်တွေဝင်နေတာတောင်မှပဲမသိဘူးဒီကစိတ်ညုံနဲ့ထိုင်လို့တမလမျိုးလဲထိုင်လို့ပဲစိတ်ကတော့ဖောင်းနေပိန်နေဖောင်းနေပိန်နေနဲ့မှတ်နေတယ်လို့သိနေတာပဲသူတကယ်တော့မှတ်သလားစိတ်ကဘာဖြစ်လဲပြေဘယ်ရောက်ဖွဲ့လူကျင်စရာအာယုံကြီးရောက်နေလား စိတ်ဆိုးစရာအာရုံတွေရောက်နေပြီလားဒါပေမဲ့ तू ကကြည့်ရလားသူကတော့တရားရှိနေတယ်လို့ပဲထင်ကြတယ်ဟုတ်လားတကယ်တော့ရှိနေတာဟုတ်ကဲ့လားဘာလုပ်နေတာတော့စဉ်းစားမဟုတ်ဘူးလားတွေးလားထိုင်တာတော့ထိုင်လို့မရှိရလဲမိတ်လို့ပဲဆိုလားလူကတော့ငြိမ်းနေပြီလားအဲအဲ့ဒါဘာခေါ်လဲဆိုတော့ထိုင်နေအမှတ်လို့လားမဟုတ်လားထိုင်နေအမှတ်လို့လား သိရလားသူသိနေမဲ့တာသိမသိဘူးအဲ့ဒါပြောတာအတုတဝါအကြာအမြင်သိတာမရှိတော့ဆိုတာသင်္သာသင်္သာကြထာနာထားတဲ့အကြာအမြင်လည်းမရှိဒါကကိုယ်တိုင်အထောက်ထားလို့မလို့တကယ်ထိမိမိရထားတဲ့ဉာဏ်ဆိုတဲ့အကြာအမြင်လည်းမရှိတဲ့ပုဂ္ဂိုလ်ဟာတဲ့မိမိတဏ္ဍာမှာစိတ်အမြင်နဲ့တည်းရှင်းကြောင်းမသိဘူးတဲ့မသိဘဲနဲ့ဒီမျိုးကြီးတော့ရတယ်တခါတည်းရနာဆိုရှိတယ် အိမ်ပြန်ရောက်အိမ်ကနေပြီးတော့မိကောက်ကြည့်လို့ရှိဘာနဲ့ကြည့်နေတာလက်နဲ့ကြည့်တာကိုစိတ်နဲ့ကြည့်တာမိကောက်ကြည့်လို့ရှိတော့ကြာအမေနာတော့အမေကြည့်လို့လက်နဲ့ကြည့်လို့ရှိကြာအမေသမင်းချက်ကြည့်လို့ကြည့်မင်းချက်လို့ချက်နေမဟုတ်လားဒီကြလို့ကျအော်အမေကြည့်လို့လည်းငါတယောက်တည်းရှိတာအိုင်တော့ထိုင်းနေလားထိုင်းနေတာပဲစိတ်ကြတော့အမေစီရောက်နော် အဲ့ဒါသူသိတာဆိုမသိဘူးဘာကြောင့်လဲဆိုတော့ရှိမှစိတ်ရှိမှစိတ်အာမကောင်းလို့အဲသောတပတိမဲ့ဖို့ကိုယာဂိတပုဂ္ဂိုလ်ကတော့သူဟာရှိမှစိတ်အာကောင်းအောင်အလေးအကျင့်ကကျေကျေဆက်ဆက်လည်းလုပ်တယ်ကျေကျေဆက်ဆက်လည်းရှိမှတ်တယ်ကျေကျေဆက်ဆက်လည်းရှိမှတ်တယ်အသေးစိတ်အမူအရာတွေလည်းလည်းမလွတ်ရအောင်ရှိမှတ်တယ်အဲ့လိုရှိမှတ်လာလို့ပဲဥပဒနာဉာဏ်တွေတစ်ဆင့်နဲ့တစ်ဆင့်မြင့်ပြီးတော့နောက်ဆုံးမှမဲ့ဉာဏ်ပူဉာဏ်သောတပတိမဲ့ဉာဏ်ပူဉာဏ်ရလာတာကိုအဲ့တော့သူကရှိမှတ်မှုကနိုင်ပြီးသားဖြစ်နေတယ် နိုင်ငံချင်းကပြန်စဉ်းစားကြည့်လိုက်တယ်ဆိုပြန်ကြည့်ကြည့်လိုက်တယ်ဆိုလို့ရှိရင်ဖောင်းနေပိန်နေထိုင်နေထိတယ်ရှိတယ်ကမသိတဲ့အာရုံနဲ့တဲ့တဲ့တဲ့တယ်ဒါနဲ့ဒီကြတဲ့ချက်ခနဲ့ချက်ခနဲ့လူချင်းစရာအာရုံသွားတွေးကြည့်လိုက်တာလည်းသိတဲ့ပြီးချက်ခနဲ့သွားကြရင်သိတာအဲလူချင်းနဲ့လူချင်းနဲ့မှတ်လိုက်ပြန်ဖြောက်နဲ့ပြောက်တာပြန်ဒါကြသိလို့စရာအာရုံကြီးရောက်တာပြန်စိတ်ကလည်းရောက်တာပြန်မှတ်လိုက်တဲ့စိတ်ဆိုးတဲ့စိတ်ဆိုးတဲ့မှတ်လိုက်တဲ့ပြောက်သွားပြန် ချက်ချင်းချက်ချင်းပြီးတယ်ချက်ချင်းပြီးလို့ရှိတဲ့အတိုင်းနဲ့ရှိမှလိုက်တယ်ဆိုလို့ရှိရင်ချက်ချင်းချက်ချင်းကြောက်သွားပါတယ်ဒီစိတ်အမြင်ပဲဒါအဲနိုင်အဲ့ဒါပထမပိစုဝေသနာတဲ့သောတာပန်မြန်ကအဲ့ဒါလိုကြောက်အောင်မိမိတရားဟာအရိညာကတော့ဘာဒုက္ခမူလကတော့ဘာဒုညာကာရကတော့ဘာသောတယ်မှာဖြစ်စေတိတ်တိတ်တဲ့တည်ငြိမ်မှာဖြစ်စေတိတ်တိတ်တဲ့နေရာမှာပဲဖြစ်စေအေးအေးဆေးဆေးစိတ်စိတ်နေရှိတဲ့နေရာမှာ ထိုင်ပြီးတော့ရှုမှတ်ကြည့်လိုက်လို့တဲ့အဲဒါလို့ဒီနေ့စိတ်ထဲမှာတရားစိုးတွေနည်းနည်းကြောင်းဖြစ်တဲ့တရားတွေလောဘဒေါသစိတ်တဲ့တရားတွေဝင်လာလို့ရှိရင်ဝင်ရောက်ဖြစ်ချင်းပြီးရဲ့တဲ့ဖြစ်ချင်းပြီးလို့ရှုလိုက်ကြတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီနည်းနည်းကြောင်းစိတ်တွေဟာဖြစ်ချင်းပြောက်သွားတယ်တဲ့စိတ်စိတ်တဲ့နေရာပြောတာပါဟိုအိမ်လိုရာလိုဘေးပတ်ဝန်းကျင်မှာရှုနေတဲ့နေရာတွေမှာထိုင်ပြီးရှုမှတ်ကြည့်လို့သမာဓိမဖြစ်တာ ကိလေသာငြိမ်းအောင်မမှတ်နိုင်တာကတော့ဒါကတော့အကြောင်းမဟုတ်ဘူးပေါ့ဘဝဉ္ဇဉ်ကိုကတရားဘဝဉ္ဇဉ်မဟုတ်လို့ပဲအဲတရားဘဝဉ္ဇဉ်ဖြစ်နေတဲ့ပိတ်စိတ်တဲ့နေရာထိုင်ပြီးရှုမှတ်ကြည့်လို့မိမိတဏ္ဍာမှာစိတ်နဲ့စိတ်နဲ့ဝင်လို့ရှိရင်လည်းဖြုတ်ဝင်နေတည်တယ်အဲ့ဒါလေးကိုဆက်ရှုလိုက်ကြဆိုဖြတ်ကနေဖြတ်ကနေဖြတ်ကနေဖြတ်ကနေပြည့်ပြည့်ပြည့်ပြည့်သွားတယ်အဲ့ဒါတော့သိနေပြီဆိုလို့ရှိရင်တော့ဆုံးရတော့တဲ့ဩငါ ဒီနဲ့တကူရပြီးတော့အကောင်းနေလို့ဒါဒီကိလေသာတွေကငါတဏ္ဍာမှာမဖြစ်တော့တာပဲဒါကြောင့်သူတို့ကငါရှိမှရှိနေပယ်နိုင်တာပဲလို့အဲ့ဒါလိုသိရတယ်တဲ့အဲ့ဒါအရိယာဘာဝကအဲ့ဒီမိမိစိတ်ရဲ့ကိလေသာတွေငြိမ်းသွားလို့မလို့စိတ်ကလေးပြုစင်းပြီးတည်နေလို့မလို့စိတ်ကလေးချမ်းသာနေတာလည်းသိတယ်အဲ့ဒီအခါကျတော့လည်း ငါစိတ်ဟာလောဘဒေါသစိုက်တဲ့စိတ်ဉာဏ်ကြောင့်တရားတို့မှလွတ်မြောက်နေလို့သာနေပြီးနေနေတယ်လို့ဒီလိုလဲသဘောပေါက်။ဒါကြောင့်ဘောဗဒရမိဒံဘိသဝေစိတ်တံတံအာဂံမိတေတိဥပတိလေတေတိဥပတိလေသံတံသုတဝါအရိယသာဝကောပဇာနာတိဘိသဝေဟံဉာဏ်စိတ်တံဤစိတ်ဒီပဗဒရံသူစင်ရေပြိုပြိုပြက်တောက်ပတ်လျက်ရှိ၏ တန်သူပြည်ရင်ပြုပြပြတောက်ပါလေဒီတော်စိတ်ကိုဝါစိတ်ဒီအာဂမိကျေဒီအခိုက်အတန့်ဝင်ရောက်လာကြလုံးတော့ဧည့်သည်ဖြစ်ကြတဲ့ဥပ္ပကိလေကျေဒီမြင့်နှွမ်းကြောင်းလောဘဒေါသအစိုက်တော့တရားတို့မှဝိမဒီတန်သူတို့ပြည်တဲ့တော့စိတ်ရဲ့မြင်မဲကြောင့်ဖြစ်တဲ့တရားတို့တို့မှလွတ်မြောက်ရဲ့ကြည်ခြင်းတို့မြင်နှွမ်းလာတဲ့ဆိုချက်ချင်းပြီးတယ်ရှိတယ်ရှိလိုက်တယ်ဘယ်လိုရှင်ဒီမြင်နှွမ်းမှုကပျောက်သွားတယ် မြင်တော်မှုကြောက်သွားတဲ့အတွက်မိမိစိတ်ဟာပြည်စဉ်ပြည်လက်ပြီးချမ်းသာနေကြတော့ဩငါစိတ်ဟာမြင်နေကြောင့်လောဘဒေါသစတဲ့တရားတွေကလွတ်မြောက်နေလို့သာစိတ်ဟာပြည်စဉ်ပြီးပြည်လက်ပြီးချမ်းသာနေတာပဲပြည်စဉ်ပြည်လက်ပြီးချမ်းသာနေတာပဲလို့အဲ့ဒါလို့သိတာဟာအရိယဘာဝကတဲ့အရိယဘာဝကမှသိဒါပြင်းရင်ဒီပြိဋ္ဌာဓမ္မအရိယဘာဝကဘယ်နှယောက်ရှိပါလိမ့်ဟင်အကြံကြရနော် လှုပ်လှုပ်မှမတုတ်ကြဘူးနော်ဟမ်အဲနှမျိုးကအရိယသာဝကဆိုတာမြတ်တော်ဘုရားရဲ့တကြီးလဲအရိယသာဝကအရိယသာဝကဆိုတာအရိယာဖြစ်နေတော့တတိဟာလည်းပဲအရိယသာဝကအရိယသာဝကသစ္စာခဏမဟောပါဘူးဒီမှာသစ္စာခဏရောက်နေတယ်ဘာနာနေရေဒုက္ခပါပဲဒီတော့ အဲ့ဒီစိတ်ကိုညီမဲစေတတ်တဲ့တရားတွေကခုနပြောတဲ့တဲ့အာဂန္ဓုပဲတဲ့ဧည့်တယ်တဲ့ဧည့်တယ်ဆိုတော့သူတို့စိတ်ထဲဝင်လာပြီဆိုရင်အခုပြောတဲ့တရားရှိမှတ်နေကြပုဂ္ဂိုလ်ဆိုလို့ရှိရင်တရားရှိမှတ်ခြင်းဖြင့်သူတို့ကိုပဲထောက်လိုက်လို့ရှိရင်ဒီညီမဲကြောင့်တရားတွေပျောက်သွားပြီးစိတ်ထဲကဖြူရှင်းပြီးဆန်းလာလာတာပဲတဲ့တကယ်လို့တရားရှိမှတ်နေကြပုဂ္ဂိုလ်မဟုတ်ဘူးဆိုလို့ရှိရင်သင်္ကြန်နှလုံးသွင်းပြီးတော့အသိအတဲ့သင်္ကြန်နှလုံးသွင်းမှုယောနိဗ္ဗာမနတိကာရနဲ့ အဲ့ဒီမြင်မဲ့တဲ့စိတ်ကိုပယ်ဖြောက်လိုက်ရအဲ့ဒီလိုပယ်ဖြောက်ပြန်ပြီဆိုလို့ရှိရင်လည်းပဲဒီမြင်မဲ့တဲ့စိတ်ဟာသူဧည့်တယ်ဖြစ်တဲ့အတွက်သူပြန်သွားရမှာပဲဒီသူတကယ်စိတ်ထဲမှာလာဝင်မနေနိုင်တော့ဘူးတဲ့။ကွာကြသွားရမယ်တဲ့။အဲ့လိုကွာကြလို့ရှိရင်ဆန်းပါတယ်တဲ့။ဒါပြင်အဲ့ဒီလိုစိတ်ကိုမြင်မဲ့စီရတဲ့တရားစိုးတွေသိစင်အောင်လုပ်တဲ့နည်းကဘယ်နှနည်းရှိပါလဲ။သိတာကဘယ်နှနည်းရှိပါလဲ။ပါလေ။ မိဘနှမျိုးလဲ6မျိုးဘာပါပါလိမ့်မလို့မဲဒီစိတ်ကိုသူလေလိုသောထိုထိုအာယုန်မျိုးစုံနဲ့မကြုံတွေ့လေမငွေ့လေပဲကြောင်းလေဖုံဖုံကောင်းအာယုန်ဤနုလုံတတိညာချိန်ကြီးသောကိုယ်မေတ္တာသမထာနှင့်ပွားရာဝိပါမိဖောက်ရတွင်ပြည့်မြတ်ရာတုံ့စီပိဖုံဤသလုံးချမ်းသာလိမ့်မည်နော် ပြန်လှန်ကြည့်နေကြတယ်လှန်ကြည့်လေအပူစိတ်ထဲမှာရမထားတယ်တော့မဟုတ်လားရမထားရင်တော့ပူပဲပြီးတော့အဲ့လိုမြင်မဲကြောင့်တရားအစိုးတွေကြောင့်သူစင်တဲ့စိတ်လေးမြင်မဲလာပြီဆိုလို့ရှိရင်နဲ့မိထောင်လေးမှာတနည်းနည်းနဲ့တရားဟုတ်တဲ့ဘယ်လိုလဲဆိုတော့ပထမနည်းကစိတ်ကိုမြင်မဲစေတတ်တဲ့လောဘဒေါသအစိုက်တဲ့တရားတွေ ဖြစ်เสียအာယုန်နဲ့မကြုံမတွေ့အောင်လေတဲ့တမေစီယနှစ်လက်စရာအာယုန်နဲ့မကြုံမတွေ့အောင်နေစိတ်ဆိုးစရာအာယုန်နဲ့မကြုံမတွေ့အောင်နေအစာကြီးတွေတဲ့နောက်တစ်ချက်ကတကယ်လို့ကြုံမြန်တွေ့ကြပြီဆိုလို့ချင်းလဲအဲ့ဒီအာယုန်ပေါ်မှာအကုသိုလ်မဖြစ်အောင်နေမယ်ဆိုတဲ့စိတ်ဆုံးဖြတ်ချက်ထားတဲ့ဒီအာယုန်မှာအကုသိုလ်နဲ့မွေ့လျော်မနေအောင်စိတ်ဆုံးဖြတ်ချက်ထားတဲ့နောက်တစ်ခုက မကြုံတွေ့စေမမွေ့လေပဲကြောင်းနေဖုံဖုံကောင်းအာယုံဤနောက်တစ်ခုကတတ်မဲ့စရာအာယုံကြောင့်တတ်မဲ့တဲ့စိတ်အမြင်ပဲဝင်လာတယ်စိတ်ဆိုးစရာအာယုံကြောင့်စိတ်ဆိုးတဲ့ဒေါသအမြင်ပဲဝင်လာတယ်ဆိုရင်နဲ့အဲ့ဒီအာယုံပေါ်မှာစိတ်ကိုမနေစေနဲ့တဲ့တခြားကောင်းတဲ့အာယုံပေါ်စိတ်ကြောင်းပေးကုသိုလ်အာယုံပေါ်ကြောင်းပေးလိုက်တရားတရားသံဃာယတနာသုံးပါးဆရာသမားမိကအစိုက်တဲ့ကောင်းတဲ့အာယုံတရားအာယုံသဗ္ဗေကျမ်းဂန်အာယုံဆိုတာဒီပေါ့ စိတ်ကိုကြောက်ပေးလိုက်လို့ရှိရင်အာယုံကြောက်သွားတာနဲ့အမြဲဒီစိတ်အမြဲနဲ့ကြောက်သွားတယ်နုလုံပတိညာသိကြီးလောနောက်တနည်းနောက်တနည်းကအနုလုံပတိလုံညာနဲ့ဆင့်ကြိမ်ဆင့်ကြိမ်ပြီးတော့တဲ့အဲ့ဒီစိတ်အမြဲနဲ့ပဲပါတဲ့ယောနိတော်မနတိကာရအသိနဲ့နှလုံးသွင်းမှုနုလုံပတိညာသိကြီးလောဘုရားမေတ္တာသမထနဲ့နောက်တစ်ခုကမေတ္တာပွားပြီတဲ့မိမိတဏ္ဍမှာသူတို့ဘာကိုကောင်းစားချမ်းသာစေလိုတဲ့ စိတ်ထားလေးတွေမိမိတဏ္ဍာမှာဖြစ်အောင်သတ္တဝါအလုံးကြမကြပါလေသံတော်ကြပါစေကိုယ်ကြီးရဲ့ကြီးညပါစေစိတ်ကြီးရဲ့ကြီးညပါစေအတ္တကအေးရအဆင်ပြေကြပါစေလို့စာရည်ပြီးပြန်တတ္တဝါတွေပေါ်မေတ္တာပွားပေးလိုက်လို့ရှိရင်မိမိမိမိတဏ္ဍာမှာတတ္တဝါတွေပေါ်မှာကောင်းကချမ်းသာစေလိုတဲ့မေတ္တာစိတ်ထားလေးဖြစ်လာပြီဆိုခုနစိတ်မြင်တဲ့ကြောင်မပြောက်ပြီဘူးလား အဲ့ဒီကောင်းစားချမ်းသာစေလို့တဲ့စိတ်ကလေးများမိမိတဏ္ဍာမှာဖြစ်ပြီးဆိုလို့ရှိရင်ဒီကိုယ်လုံးကကူးနေမှာမဟုတ်လားလို့ဟုတ်လားဟမ်ဒီလိုဆိုတော့မေတ္တာကပူလောင်တဲ့သဘောရှိတာပေါ့ဟမ်အေးမြချမ်းသာတဲ့သဘောရှိတယ်နော်အဲ့လိုမေတ္တာပွားပေးခြင်းအပြင်လည်းပဲအဲ့ဒီစိတ်အမြင်တွေပျောက်သွားနိုင်တယ်တဲ့နောက်တစ်ခုကပို့ပြီးမေတ္တာသမထာနဲ့နောက်တစ်ခုကတော့တဲ့ မထကမထအထုတ်ပြလိုက်ပါတဲ့အာယုံတစ်ခုခုမှာစိတ်ဆိုင်ပြီးတော့ပြုလိုက်ပြုလိုက်လို့အဲ့ဒီအာယုံမှာစိတ်လေးပြုလိုက်ပြီးနေနေပြီသမရိယနေပြီဆိုလို့ရှိရင်အခဏစိတ်နေနေတယ်ဧည့်သည်တွေပြန်သွားလိမ့်မယ်တဲ့နင်းချက်မကြိုးတွေပြန်သွားရတယ်စိတ်နေနေပွာသွားလိမ့်မယ်ဘွာရာဝိပနောက်တနည်းကတော့ဥပဒနာရှိမှပဲတဲ့လွယ်လိုက်တာနော်ဥပဒနာရှိမှတဲ့နည်းကတော့နော်တမ်းတဲ့စိတ်ဝင်လာပြီဆိုလို့ရှိရင် တမတဲ့တမတဲ့တမတဲ့လို့တမတဲ့စိတ်ကိုရှုပြလိုက်ရင်အဲ့ဒီတမတဲ့စိတ်ဟာတည်နေနေတာမှမဟုတ်ပဲနဲ့ပဲသူဖြစ်ဖြစ်ပြီးပြက်ပြက်သွားပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောပဲအပျောက်မသွားနိုင်ဘူးလားပျောက်သွားနိုင်တာပဲရှုမှတ်စိတ်ကြီးဒဇင်ဒဇာထဲဖြစ်နေတဲ့အခါကျတမတဲ့စိတ်နောက်ထပ်လာအောင်မလားမလာတော့ဘူးဒီတော့ဥပ္ပကိလေသာတရားကနေပြီးစိတ်လွတ်ပလာမလို့စိတ်မလွတ်သေးဘူးလားလွတ်သွားပြီလွတ်ပြီဆိုရင်ချမ်းသာလားဆင်းရဲလားချမ်းသာတယ်အဲ့ဒီဝိပဿနာရှုမှတ်တဲ့နည်းကလည်းအမှန်ကောင်းတာ လူချင်းလူချင်းနဲ့လည်းတတ်မဲ့ရင်တတ်မဲ့တယ်တတ်မဲ့တယ်လို့ရှိစိတ်ဆင်းရဲဆင်းရဲတယ်လို့ရှိစိတ်ဆိုးရင်စိတ်ဆိုးတယ်ဆိုးတယ်လို့ရှိမာနကြီးနေလို့ရှိရင်မာနကြီးတယ်ပဲရှိနော်ဘဝင်မြင့်နေရင်ဘဝင်မြင့်နေပဲရှိရှိတာရှိတဲ့အတိုင်းရှိတာဟာဝိပဿနာပဲယထာဘူတံပဇာနာတိသမာဓိဘိက္ခေဘာဝေထသမာဟိတောယထာဘူတံပဇာနာတိဘိက္ခေจิตာယဟများတို့ဟောจิตာจิตသမီးတို့သမာဓိစိတ်စုလိုက်ကြည်နေမှုသမာဓိကိုဘာဝေထမိမိတဏ္ဍမှာ အာကောင်ချက်တံစွာဖြစ်ပွားစီကြလောသမာဟိတောမိမိတဏ္ဍာ၌စိတ်ရှိစိတ်ကြည်ငြိမ်မှုသမာဓိချက်တံအာကောင်သောပုဂ္ဂိုလ်သည်ယထာဘူတံရှိတာရှိနေတဲ့အတိုင်းဖြစ်တာဖြစ်နေတဲ့အတိုင်းပဇာနာတိသိ၏ရှိတာရှိတဲ့အတိုင်းသိအောင်ဆိုတာရှိတာရှိတဲ့အတိုင်းရှိုံနဲ့မဟုတ်လားရှိတာရှိတဲ့အတိုင်းမရှိဘဲနဲ့ရှိတာကတစ်မျိုးရှိတာကတစ်မျိုးဆိုရင်မှန်မှမလားမမှန်ဘူးဒါကြောင့် လူကျင်တဲ့စိတ်ရှိနေတဲ့အခါစိတ်ဆိုးတယ်စိတ်ဆိုးတယ်လို့ဒီလိုရှိရမှာမဟုတ်လားလို့ဟမ်လူကျင်တဲ့လူကျင်တဲ့မှတ်ရမယ်အဲ့ဒါအရှိကိုအရှိအတိုင်းရှိရစိတ်ကစိတ်ဆိုးနေတယ်ဆိုရင်စိတ်ဆိုးတယ်စိတ်ဆိုးတယ်ပဲရှိအဲ့ဒါတော့အရှိကိုအရှိအတိုင်းရှိနေတာပဲဒီတော့ဝမ်းမိတ်ကဖောင်းကြွတက်လာတော့ဖောင်းနေလို့ရှိတာတော့အရှိအရှိတိုင်းရှိတာမဟုတ်ဘူးလားမှန်လားမှားလား မှန်တယ်ဝမ်းဘက်ကပိန်ကြသွားတဲ့အခါကျတော့ပိန်တယ်လို့ရှိတာမှန်သလားမှားသလားဘာကြောင့်မှန်တယ်လဲအရှိကိုအရှိတိုင်းရှိတယ်အဲ့ဒါကြတော့ယထာဘုဒံအရှိအရှိအတိုင်းပဇာနာတိရှိတဲ့ရှိတယ်ဆိုရှိသိတယ်အဲ့လိုရှိပြီဆိုလို့ရှိရင်အရှိကမြင်မဲ့တဲ့လောဘဒေါသအစိုက်တဲ့တရားတွေဟာသူတို့မမြဲတဲ့သဘောတွေဆိုတော့ ကြောက်ကြောက်သွားပြီးတော့ရှုတဲ့စိတ်ကသူတို့နေရာမှာဝင်ပြီးအစားထုတ်လိုက်တဲ့အခါကျတော့ရှုမှတ်တဲ့စိတ်ကြီးဒဇင်နဲ့ဒဇတ်တဲ့ဖြစ်သွားတော့လောဘစိတ်တွေဖြစ်အောင်မလားဒေါသမာနစိတ်တွေဖြစ်အောင်မလားမဖြစ်တော့ကစိတ်အငြိကြီးကလွတ်မသွားဘူးလားလွတ်သွားတယ်အဲ့ဒါလို့လွတ်ကြောင်းတော့ယောဂီကမသိဘူးလားအရိယတာဝိကာရီကိုနော်အရိယတာဝိကာရီအဲ့ဒါဝိပဿနာရှိပွားခြင်းအပြင်လည်းဒီသိဉ္ဉေမဲ့ကိုပယ်ပြလိုက်ပါတဲ့လွယ်တယ်ဒီနည်းက သိလွယ်ဒါကြောင့်မလို့ဒီနည်းကိုဒီဒီနဲ့ကြောင်လေ့ကျင့်ပေါ်များအားထုတ်ထားတဲ့ရေရှိလာများနေရောညာရောမနာမရရမလျောင်းတလဇတ်ရှိမှဒီပွားများအထုတ်ထားတဲ့ဆိုလေ့ကျင့်များနေတာနဲ့အမျှဘယ်ခါတည်းဒီစိတ်ညင်နဲ့ဝင်လို့ရှိရင်အဲ့ဒါပြုလာပြစ်လိုက်ချက်ချင်းပြောက်ပဲချက်ချင်းပြောက်ပြီးဝိပဿနာဉာဏ်နဲ့ဆက်ခါဆက်ခါပြည့်နေအဲ့ဒါလို့စိတ်ညင်မဲ့တဲ့တရားတွေကမက္ခခေါ်တဲ့ သူများကျေးဇူးကိုခြေဖြစ်တဲ့တရားလည်းပဲစိတ်မြင်မဲစီကြောင်တရားတစ်ခုပဲတဲ့မေတ္တာဆိုတာသူများကျေးဇူးမိမိပေါ်သူများတင်ထားတဲ့ကျေးဇူးကိုပြန်ပြီးတော့ကျေးဇူးမဆက်တဲ့အပြင်အဲ့ဒီကျေးဇူးကိုခြေဖြစ်ပြတာမေတ္တာလို့ခေါ်တယ်ခြေဖြစ်တဲ့စိတ်ထားခြေဖြစ်တဲ့စိတ်ထားမေတ္တာစိတ်ထားေလိုအချင်းဘလို့ပြင်ဒေါသတစ်မျိုးပေါ့သူကကိုပြည့်စည်လို့တဲ့စိတ်ပဲမေတ္တာစိတ်တာပလာဒဆိုတာကတော့ မိမိတဲ့သာသူကိုတက်ပြီးသူ့ကြိုက်တာဒါတော့တရားလိုအချင်းတော့လောဘပဲဒီတော့အဲ့ဒီတရားကြီးဖြစ်တဲ့ဆိုတာဘယ်လိုလဲလို့ဆိုတော့မြတ်စွာဘုရားကတတိယတဲ့လောကမှာကြားပါတဲ့ပုဂ္ဂိုလ်နှမျိုးရှိတယ်ရတယ်လို့ပြောလို့ကြားပါတဲ့ပုဂ္ဂိုလ်နှမျိုးရှိတယ်တဲ့ ဝေမေပုတ်ဘိက္ခူဒုံလဘာလောကသမိန်နဲ့ဘိက္ခူယဟန်တို့လောကသမိန်လောက၌ဣမေတွေဤပုဂ္ဂိုလ်နှမျိုးတို့ဣမေတွေပုဂ္ဂလာဤပုဂ္ဂိုလ်နှမျိုးတို့သည်ဒုံလဘာရခဲ့တဲ့ပြင်ကြားပါကုန်၏ရခဲ့တာနဲ့ရလွယ်တာဘယ်ဟာကကြားတယ်ရခဲ့တာကကြားတယ်နော်ရလွယ်တာကကြားသလားမကြားဘူးလား မရှားတာလားပေါ်တာလားသိကြလားမျက်စိတစ်ခါတစ်ခါကျလဲလဲသွားတယ်နော်ဒီတော့ရခဲ့လို့မလို့ရှားပါတဲ့ပုဂ္ဂိုလ်နှမျိုးရှိတယ်တဲ့ဘာလဲဆိုတော့ပုဗ္ဗကာရီပုဂ္ဂိုလ်တယောက်ကျတင်ဤတဝီပုဂ္ဂိုလ်တယောက်အဲ့ဒီပုဂ္ဂိုလ်နှမျိုးပါကြီးရခဲ့တယ်ဒါကြောင့်မလို့ရှားတယ်တဲ့ပုဗ္ဗကာရီဆိုတာကျေးဥစွာသူများကိုကျေးဇူးပြုတယ် ကျေးဇူးသာတည်းများကိုကျေးဇူးပြုတတ်တဲ့ပုဂ္ဂိုလ်မျိုးလည်းပဲရှားပါတယ်တဲ့။ဘာမှမမျှော်လင့်နေနဲ့ပေါ့သူကြီးကအနိတာတုတ်ပြပုဂ္ဂိုလ်လည်းမမျှော်လင့်ဘူးသူကြီးကသူကြီးအချင်းတုတ်ပြန်မှုလည်းမမျှော်လင့်ဘူးဘာမှမမျှော်လင့်ဘူး။မိမိကျေးဇူးပြုလိုက်တဲ့ပုဂ္ဂိုလ်မှာအထင်ကြီးသွားရင်ပြီးရောဆိုတဲ့စိတ်ထားလေးနဲ့သူများကိုကျေးဇူးပြုတဲ့ပုဂ္ဂိုလ်ပုဗ္ဗကာရီအဲ့ဒီပုဂ္ဂိုလ်မျိုးလည်းရှားတယ်တဲ့။ညာတော့အချင်းတော့ညှောပြီးကြည့်ကြတာများတယ်မဟုတ်လား။ နော်မျောပြီးကြတာအဲမမျောလင်းမင်းနဲ့ဘာကမှမမျောပဲနဲ့ရှင်းဥစွာသူတို့ဘာကိုကျေးဇူးပြုတဲ့ပုဂ္ဂိုလ်တဲ့နှုတ်အားဖြင့်ကျေးဇူးပြုတယ်လက်အားဖြင့်ကျေးဇူးပြုတယ်နှုတ်အားဖြင့်သင်ကြားပေးတယ်ပြသပေးတယ်ဒါမှမဟုတ်သူတို့သာသာပြောဆိုပြီးပေးတယ်နှုတ်အားဖြင့်အကြံပေးတယ်ကိုယ်အားဖြင့်ကိုယ်ရည်လက်ရောက်ကူညီတယ်အဲ့ဒါသူတို့ဘာကိုကျေးဇူးကကျေးဇူးပြုတဲ့ပုဗ္ဗကာရီပုဂ္ဂိုလ်တဲ့ နောက်တစ်ယောက်ကကတင်ညူကတဝေဒီပုဂ္ဂိုလ်ကတင်ညူသူများမိမိပေါ်မှာပြုထားတဲ့ကျေးဇူးကိုသိနာလေတဲ့သဘောပေါက်တယ်တဲ့။ဩဒီပုဂ္ဂိုလ်ကဒီလိုလုပ်ပေးတာဟာအမှန်ကျေးဇူးတင်ပြကောင်းတာပဲ။သူကငါဒီကိစ္စမှာဒီလိုမျိုးလုပ်မပေးဘူးဆိုလို့ရှိရင်ငါဟာဒါတော့ချောချောမမောအဆင်မပြေဘူး။သူကျေးဇူးကြောင့်လားလို့ဒီလိုအဆင်ပြေနေတာပဲလို့ကတင်ညူသူတစ်ပါးရဲ့ကျေးဇူးကိုသိတယ်။ ကတဝီဒီကလည်းအတိတ်ပဲဒီလိုပါပဲကတဝီဒီသူတို့ရဲ့ကျေးဇူးကိုသိတယ်သိတဲ့အတိုင်းလည်းပဲခံစားတယ်ခံစားတယ်ဆိုတာကျေးဇူးသိကြောင်းကိုခံစားတာပြောတာဒီနည်းအားဖြင့်ဆိုလို့ရှိရင်ကျေးဇူးကိုထုတ်ဖို့ပြောဆိုတယ်လို့လည်းပြောလို့ပြောနိုင်ပါတယ်အလိုရင်းကတော့သူတို့ဘာမိမိပေါ်မှာပြုစုထားတဲ့ပြုထားတဲ့ကျေးဇူးကိုသိတတ်တယ်တဲ့သိတတ်လို့မို့လို့အဲ့ဒီပုဂ္ဂိုလ်ဆိုလို့ရှိရင်မိမိပေါ်ကျေးဇူးပြုထားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပြန်ပြီးကျေးဇူးမဆက်နိုင်တော့မှပဲတဲ့ အဲ့ဒီပုဂ္ဂိုလ်ရဲ့ကျေးဇူးကြီးကိုတော့မစွတ်တော်ဘူးတဲ့ကျေးဇူးမကန်းတော့ဘယ်လိုလဲကမိမိဘာကျေးဇူးပြုထားတဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့ပြည့်စည်အောင်နစ်နာအောင်ထိကြအောင်မလုပ်တော့ဘူးတဲ့သူကအခြေအနေရမစွမ်းဆောင်နိုင်လို့မလို့ဒီကျေးဇူးကိုတနည်းနည်းနဲ့တုံ့ပြန်မထပ်နိုင်တောင်ပါတဲ့အဲ့ဒါလိုကျေးဇူးပြုတဲ့ပုဂ္ဂိုလ်ကကျေးဇူးတော့မကန်းတော့ဘူးတဲ့ကျေးဇူးတော့မဖြစ်တော့ဘူးတဲ့ဒီတော့ကျေးဇူးမိမိပေါ်မှာပြုတယ်ဆိုတာ ဒီလိုပြည့်ဥတာရှင်လည်းပဲအပြတ်တဲ့ပြင်းနေတဲ့ခမသိစနဲ့ထောက်ပံ့နဲ့ကြည်ကြည်တဲ့အဝိဇ္ဇတန်ခါစိုက်ပြီးထောက်ပံ့နဲ့အသာတော်ကြည်ပြီးထောက်ပံ့နဲ့ဓမ္မကိုလုံလောက်တဲ့ဒီအောင်ကြည်ကြည်တဲ့ဓမ္မကိုမိမိမှာဒီလိုတရားအပြတ်တဲ့ပြင်းနေတဲ့ခါမှာအဲ့အပြတ်တဲ့ကအပြတ်တဲ့ကလွတ်မြောက်ရေးအတွက်အကြံဉာဏ်လေးပေးတယ်အဲဒီကိုယ်တိုင်ကလွတ်မြောက်အောင်လုပ်မပေးနိုင်ဘူးဆိုလို့ရှိရင်လွတ်မြောက်အောင်လုပ်ပေးနိုင်တဲ့ပုဂ္ဂိုလ်တွေနဲ့ ဆက်သွယ်ပြီးတော့ဆက်ဆက်ပြီးသေးတယ်အစရှိပြီးချင်းမျိုးမျိုးဒါကဟိုမိဘဆိုလို့ရှိရင်လည်းမိမိကိုဘာမှမသိရင်သင်ကစားပြီးတော့ပါတယ်ဘဝလက်နှလုံးပခုံးလက်နှစ်တွေအကျွဲအချိန်ရကစပြီးတော့မိမိကိုကျွေးမွေးလာတဲ့တောက်တင်လာတဲ့သွန်သင်ညွှန်ပြလာတဲ့ဟိုသေးတဲ့အစာသေးတဲ့ပညာသေးတဲ့သမုဒိယကိစ္စတွေမှာတတိလိမ္မာအောင်သွန်သင်ညွှန်ပြတဲ့ဒါတွေဟာ မိဘကမိမိပေါ်မှာပြုထားတဲ့ကျေးဇူးရဲ့ပုပ္ပကာရီမိဘလက်ကျေးဇူးပြုတဲ့ပုဂ္ဂိုလ်ဖို့တူပဲဆရာသမားကမိမိကိုအတတ်ပညာတွေသင်တမြောင်သင်ကြားပေးတယ်အတမဝညောင်းတွေတမြောင်သင်ကြားပေးတယ်အတုလိမ္မာတွေတိုးအောင်သင်ကြားပေးတယ်အဲတရားဆိုလို့ရှိရင်လည်းတရားဓမ္မတွေဟောပြောတယ်ပြသတယ်ညွှန်ကြားတယ်အခိုက်အတန့်ကျေးဇူးပြုတာလေအဲဒီလိုအမျိုးမျိုးရှိတယ်အဲဒီလိုပြုထားတဲ့ကျေးဇူးတွေကိုပြန်ပြီးတော့မဘောမှာ ကျေးဇူးကြီးမားပါလေတဲ့ဒီပုဂ္ဂိုလ်ဟာငါ့ကိုကြည့်မိတယ်ကိုအားဖြင့်ကြည့်မိတယ်လက်အားဖြင့်ကြည့်မိတယ်နှုတ်အားဖြင့်ကြည့်မိတယ်ဒါကြောင့်မလို့ဒီကျေးဇူးငါပုံမှာရှိတယ်ရှိတယ်လို့သိသိနေတယ်ဆိုလို့ရှိရင်အဲ့ဒါအဲ့လိုကျေးဇူးသိတတ်တဲ့ပုဂ္ဂိုလ်ဟာလည်းပဲတဲ့ရခဲ့လို့မလို့ရှားပါတဲ့ပုဂ္ဂိုလ်ပဲတဲ့ရှားပါလားမရှားပါဘူးလားရှားပါတာကောတချို့မိမိပုံမှာဘလောက်ကျေးဇူးကြီးမအောင် ကိုနှုတ်အားဖြင့်ဖြစ်စေစိတ်အားဖြင့်ဖြစ်စေပြုပေးထားသေးတယ်လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့ကျေးဇူးကိုသူမသိဘူးမသိတတ်တာတွေတော်တော်များတယ်အခုမြတ်စွာဘုရားကကျေးဇူးသိတတ်တဲ့ပုဂ္ဂိုလ်ဟာကြားတယ်ဆိုလို့ချင်းမသိတတ်တဲ့ပုဂ္ဂိုလ်ဟာများတယ်ဆိုတဲ့အိဗယ်လို့မဟုတ်လားများတယ်ဒါကြောင့်မိမိပေါ်မှာပြုလာတဲ့ကျေးဇူးကိုပြန်သိရမယ်သိတဲ့အတိုင်းတနေ့နေ့မှာ ဒီကျေးဇူးကိုဆက်နိုင်တယ်ဆိုလို့ရှိရင်တနည်းနဲ့ပြန်ဆက်ရတယ်။တနည်းနဲ့ပြန်ဆက်ရတယ်။ကျေးဇူးတင်နေတယ်ဆိုလို့ရှိရင်ဒါကျွေးတင်တဲ့သဘောမျိုးမဆက်ရင်တော့ဘာဖြစ်မလဲမဆက်ရင်တော့ဘာမှတော့မဖြစ်ပါဘူး။ဒါပေမဲ့ဆက်လိုက်တယ်ဆိုလို့ရှိရင်တော့ကိုယ်အကျိုးရှိသွားတာပေါ့။ကိုယ်လဲဝမ်းသာ၊သူလဲဝမ်းသာ၊ကိုယ်လဲချမ်းသာ၊သူလဲချမ်းသာ။အဲကြောင့်မလို့ကျေးဇူးတကယ်လို့ ဖတ်နိုင်တယ်ဆိုလို့ရှိရင်တော့ဒီနည်းနည်းနဲ့မဖတ်နိုင်ဘူးဆိုလို့ရှိရင်ဒီကျေးဇူးအမြဲသိပြီးတော့နှလုံးသွင်းနေရမယ်တဲ့အဲ့ဒါလို့မသိဘူးဆိုလို့ရှိရင်အဲ့ဒါလို့သိနေတယ်ဆိုလို့ရှိရင်လူလိမ္မာလားလူမိုက်လားဩလူမိုက်တယ်ကျေးဇူးသိရင်လူမိုက်ဆိုတာလားဟမ်အာနန္ဒရဲ့ကျေးဇူးသိရင်လူမိုက်ကိုဩလွဲသွားလို့လားဒါနဲ့ပြင်လိုက်ပေါ့ နော်ကျေးဇူးတည်းလူမိုက်တဲ့သူကျေးဇူးမသိဘူးဆိုလို့ရှိရင်တော့လူမိုက်ကျေးဇူးမသိဘူးဆိုလို့ရှိရင်လူမိုက်တခါကျေးဇူးမသိအောင်မကောက်ပြန်ပြီးကျေးဇူးကမ်းမယ်ကျေးဇူးတယ်ဆိုရင်တော့ဘာဘဝမိုက်ရုံနေမလားအဲမဲရတယ်ဆိုတော့လူရုပ်မှမခေါ်ဘူးလားအဲကျေးဇူးတယ်ကျေးဇူးကမ်းတယ်ဆိုတာဒါဒီဒီရုပ်မှပဲ အဲဒါလိုမရှိရဘူးတဲ့ဒီကျေစုသိရမယ်တကယ်လို့များအဲ့ဒီကျေစုမသိဘူးဆိုလို့ရှိရင်နဲ့ဟောဒီမှာမဂတိဝလင်္ကသိကမန္တိကြတော့ကြိုက်ရဒီလူဘဝလူလောက၌ဉာဏတံစဉ်ကျင်းမကျင်းမဲ့တတိညုတတတိညုတတတင်လို့ဖတ်ရတယ်ကတညုတလို့ဖတ်ရအောင်ညာကြီး ကတင်မိတကတဝေတိမသိတတ်သည်လူမတမာထုံများစွာတို့ဌာနာစီဝါလျောဝါရည်ရန်ငဲမခိုင်ဘူးဓမ္မကရိုင်းသိရေကြာဖြားရေဒီမတို့ဘုံရောင်မျိုးလျက်တကူနိညာသုလပမာယုတ်တတ်စွာ၏ဒီလူဘဝလူလောက၌လူလောကပင်ဆိုတော့လည်းပဲဒါကလူလောကမှာအဖြစ်များလို့သာပြောရတာနတ်လောကဗြဟ္မလောကလည်းအတူတူပေါ့ဆိုတော့ဗြဟ္မလောကမှာတော့ကျေးဇူးတတာ မရှိပါဘူးသူ့ဆံချမ်းသာသူခံစားနေတာနတ်လောကမှာတော့ရှိသေးတာဥလူဘဝလူလောက၌ညာနာတံပဇင်ရှင်းမရှင်းတဲ့တံပဇင်ဆိုတာဒီညမှာဆင်ခြင်ဉာဏ်ကိုပြောတာဆင်ခြင်မျောမြင်ဉာဏ်ဆင်ခြင်ဆင်ခြင်မျောမြင်ဉာဏ်ရှင်းမဲ့နေပြီးတော့တဲ့ဆင်ခြင်မျောမြင်ဉာဏ်မရှင်းမစပ်ဖင်းနဲ့ကတိမိတကတဝေတိမတိတသူအသူတော်ဘာမိမိကိုသိထားတဲ့ကျေးဇူးကို မသိတဲ့ပုဂ္ဂိုလ်တဲ့ဘယ်လိုပုဂ္ဂိုလ်လဲဆိုတော့သင်မြင်မျောမြင်ညာမရှိလို့မသိတဲ့ပုဂ္ဂိုလ်တဲ့သင်မြင်မျောမြင်ညာမရှိဘူးဆိုတော့ဒါလူလူမိုက်လားလူလိမ္မာလားလူမိုက်ပေါ်လူလိမ္မာဆိုသင်မြင်မျောမြင်ညာရှိမှာမဟုတ်လားကတိညုဒကတဝေတိမတိတတိလူမတမ္မာမတမ္မာတမ္မာဆိုတာကကောင်းတယ်မတမ္မာဆိုတာကကျိုးနေတဲ့နေရာတွေမဟုတ်လား မတမာစမို့လားသူကမတမှုမမာဘူးလေမတမာဆိုတော့မကောင်းတဲ့လူလူတမာဆိုလို့ရှိရင်လူသူတော်ကောင်းကုသိုလ်တရားတွေကအများအပြားပွားများနေတဲ့ပုဂ္ဂိုလ်လူမတမာဆိုလို့ရှိရင်ကုသိုလ်နဲ့ပြီးတော့ကုသိုလ်တစ်ပဲငရဲတစ်ပိတ်သာဖြစ်နေတယ်လူနော်အဲ့ဒီပုဂ္ဂိုလ်တွေမကောင်းတဲ့လူတွေလူမတမာဘာကြောင့်လဲဆိုတော့ဒီနေရာမှာတော့သူ့ကျေးဇူးမသိတတ်လို့တဲ့ မတိတတုလူမတမထိုများစွာတို့အဲ့ဒီပုဂ္ဂိုလ်မှာဘာဘယ်လိုများမကောင်းကျိုးတွေရမလဲဆိုတာသံသာစီးွားလျော့ပါအရင်ညာရဲမခိုင်ဘူးအဲ့ဒီပုဂ္ဂိုလ်မှာတဲ့ဒီဘဥစ္စာတိုးလည်းမတိုးတတ်နိုင်ဘူးသံသာလည်းတိုးလည်းမတိုးမတိုးတတ်နိုင်ဘူးတဲ့ဆင်းရဲတွေပဲများတတ်တယ်ဒီဘဥစ္စာလည်းပဲနေပါတာပဲများတတ်တယ်သို့တော်တကယ်လို့များဒီဒီကံက အရင်အရင်ဘဝကကုသိုလ်ကံတွေကအထောက်အပံ့များအင်မတန်အားကောင်းဆုံးလို့မလို့သူဟာဆန္ဒတွေများမယ်သူ့ဘဥစ္စာတွေတိုးတက်မယ်ဆိုလဲပဲအဲ့ဒီဆန္ဒမှုသူရဲ့ဆန္ဒမှုဟာမခိုင်မြဲဘူးတဲ့မကြခင်ပဲဆင်းရဲသွားတယ်သူရဲ့တိုးတက်နေတဲ့စီးပွားဟာလည်းပဲမခိုင်မြဲဘူးတဲ့မကြခင်ပဲကြာဆင်းပြီးတော့ဒီနေ့လုံးမှဒီနေ့ကစားရဆိုတဲ့အဲကိုရောက်သွားနိုင်တယ်ဆန္ဒစီးပွားလျော့ပါရင်ညင်မခိုင်ဘူး ဘယ်လိုပုဂ္ဂိုလ်လဲယေရှုသိတတ်တဲ့ပုဂ္ဂိုလ်လားမသိတတ်တဲ့ပုဂ္ဂိုလ်လားမသိတတ်တဲ့ပုဂ္ဂိုလ်မသိတတ်တဲ့ပုဂ္ဂိုလ်မှာသံဃာမှုလဲမဖြစ်ဘူးသူပါလဲမဖြစ်ဘူးတဲ့တကယ်လို့များရှင်းကံကအထောက်ပံ့အင်မတန်အားကောင်းတဲ့လို့မလို့သံဃာမှုဒီသူဝဥစ္စာတွေ့တဲ့မှုကိုရတော်မှလည်းပဲအဲ့ဒီသံဃာနဲ့အဲ့ဒီသူဝဥစ္စာဟာဘာဖြစ်တယ်လဲမကြခင်နဲ့မခိုင်ငဲလို့မို့လို့ ကြောကြသွားမယ်တဲ့သန္တာစီဝါလျော်ပါရိမ့်မြန်မြဲမခိုင်ဘူးဓမ္မကရိုင်းစစ်ရေးကြာဖြားရေးတို့သေမတူဘုံရောက်မျိုးတရေဓမ္မကရိုင်းစစ်ရေးဓမ္မကရိုင်းဆိုတာသိရဘုံကြီးဖရာတွေသုံးတဲ့ရေးစစ်နော်ဘုံဖရာတွေသုံးစားကြတဲ့ရေးစစ်ရေးစစ်ဆိုတာသိဘူးရလားမသိဘူး ုန်းကြီးတွေတဲ့ရေစစ်လေဖွက်ကလေးကိုအောက်ဘက်ကအညာလေးတက်ပြီးအဲ့ဒီအညာလေးမှလည်းအပေါက်ပေါက်ထားတယ်မဟုတ်လားပြီးတော့မှဟိုအဝဘက်ကအဝတ်ကလေးပိတ်ပြီးတော့ထုတ်ထားလိုက်တယ်ထုတ်ထားပြီးတော့အဲ့ဒီခွက်ကလေးအောက်ဘက်ကအညာဘက်ကအပေါက်ကလေးကိုလက်မလေးနဲ့ပိတ်ပိတ်ပြီးတော့ရေတဲ့ဟိုအဝတ်ကြီးတဲ့ဘက်ကအဝတ်ဘက်ကညှက်လိုက်ညှက်လိုက်တော့ဖွင့်လိုက်ရော ဖွင့်တဲ့အခါကျတော့ခွက်ထဲမှာရှိတဲ့ရေတွေကလေတွေကခွက်ထဲမှာရှိတဲ့လေတွေကအပေါက်ကနေပြီးတော့တိုးထွက်သွားတယ်လေနေရာမှာဘာအသားဝင်လာလေကအသားဝင်လာခွက်ထဲရေရောက်ပါလားရောက်သွားပြီတိုင်းရောက်တော့အဲ့ဒီအညာကအပေါက်ကလေးကိုပြန်လက်မှတ်နဲ့ပိတ်လိုက်နော်လက်မှတ်နဲ့ပိတ်တော့ရေတွေလေတွေထွက်အောင်မလားတခါအထက်ကလေကတော့အတွေ့အပြင်ကိုတွန်းကန်နိုင်လေလား ရှိတဲ့လေလေးကလည်းမတွန်းကန်နိုင်ဘူးမတွန်းကန်နိုင်တဲ့အခါကျတော့ဖွက်ထက်ရောက်နေတဲ့ရေပြန်ထွက်အောင်လားမထွက်တော့ဘူးရဲ့အဲဒီတိုင်းဖွက်ကလေးပြန်ဆင်းပြီးတော့မှမိမိကရေခွက်ဆိုရေခွက်ထဲမှာဒီဘက်ထဲကိုအဲ့ဒီကအဝါလေးစောင့်လိုက်ပြီးတော့အပေါက်ကလေးဖွင့်လိုက်လေထွက်သွားတဲ့အခါကျကြီးပါထွက်သွားတယ်။ရတယ်။အဲ့ဒါဓမ္မကရိုင်နဲ့ရည်စစ်ကိုခေါ်တယ်။အဲ့ဒါလို့ ရေစက်ကလေးကိုရေထဲနဲ့အပေါက်လေးဖွင့်ရေရောက်ရေပြုတ်သွားတဲ့အခါကျအပေါက်လေးပြန်ပိတ်ပြီးတော့မှတခါလိုချင်တဲ့ခွက်ထဲကိုထည့်တဲ့အခါကျအပေါက်ကလေးပြန်ဖွင့်တော့ရေဟာတစ်ပြေးတစ်ပြေးတစ်ပြေးအောက်ခွက်ထဲကိုကျလာတယ်ရေစက်ထဲကရေဟာအောက်ခွက်ထဲကိုကျလာကျလာတော့အဲ့ဒါလိုသာထားမယ်ဆိုလို့ရှိရင်အပေါက်သာဖွင့်ထားမယ်ဆိုလို့ရှိရင်ဒီရေဟာရေစက်ထဲကရေဟာတစ်ပြေးတစ်ပြေးတစ်ပြေးကုန်းကုန်းကုန်းကုန်းသာသွားတယ်ပြန်များပြေးလာတယ်လို့ရှိသေးလား မရှိဘူးအဲ့ဒါလိုပဲတဲ့သူကျေးဇူးမတိတဲ့မတိတတ်တဲ့ပုဂ္ဂိုလ်ရဲ့သမ်းသာရှိဝါဟာဥစ္စာရှိဝါနဲ့သမ်းသာမှုတွေဟာတဲ့ရေစစ်ထဲကရေကိုအပေါက်ဖွင့်ချလိုက်တယ်လို့ပဲတကျေးလေးတကျေးလေးဂုံဂုံဂုံဂုံခန်းခန်းခန်းခန်းလာသွားတယ်ပြန်ပြေးလာတယ်လို့မရှိဘူးတဲ့သမဂရိုင်းဖြစ်ရေကြာဖြာရေလို့ကြာဖြာရေဆိုတာဒီရေပြောတာဒီရေကြတဲ့အချိန်နဲ့တူတယ်တဲ့မြစ်ထဲကနေပြီးတပြေးပြေး ရေတက်လာတဲ့အခါကျတော့ဖောင်းနေမြောင်းနေတွေမှာရေတွေတစ်ခုတစ်ခုများများမလာဘူးလားများလာတယ်အဲ့ဒါကတက်ရေနောက်ကြတော့တစ်ပြေးလေးတစ်ပြေးလေးရေကသူ့ကြရင်ကြတော့ကျမ်းပြီးတော့ကြတယ်အဲ့ဒီကြတဲ့ဟာကိုကြဒီရေကြတယ်လို့ခေါ်တယ်အဲ့လိုဒီရေကြနေတဲ့အခိုက်မှာရေဟာပြန်တိုးတယ်လို့လည်းရှိသလားမရှိဘူးဘယ်လိုသာရှိသလဲနဲနဲနဲနဲကြကြသွားတာပဲရှိတယ်မဟုတ်လားအဲ့ဒီတိုင်းနဲ့တဲ့သူ့ကျေးဇူးကိုမသိတတ်တဲ့ပုဂ္ဂိုလ် ဒီရဲ့နှုတ်အပြင်ကုညီကောင်းမှမှုကျေးဇူးလက်အပြင်ကုညီကောင်းမှမှုကျေးဇူးအစိုက်တဲ့အဲ့ဒီကျေးဇူးတွေကိုမသိတတ်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မှလည်းပဲတဲ့သူတစ်ပါးရဲ့ကျေးဇူးကိုမသိတတ်တဲ့အတွက်ပဲတစ်ခေတ်တည်းတစ်ခေတ်တည်းရှိတဲ့ဥစ္စာတွေယောဘယောဘသွားတယ်တဲ့သို့တူရဲ့ဒီရဲ့စိတ်ချမ်းသာမှုကိုချမ်းသာမှုဆိုတဲ့ချမ်းသာမှုတွေလည်းတစ်ပြေးသေးတစ်ပြေးသေးယော့ပါပဲသွားတယ်နောက်ထပ်မတိုးတော့ဘူးတဲ့သူရဲ့ဂုံတိုက်ခါတွေလည်းတစ်ပြေးသေးတစ်ပြေးသေး ညှိုးနှွမ်းပြီးတော့ကြာဆင်းကြာဆင်းနေသွားတဲ့ဂုံသိက္ခာတိုးတက်လာတဲ့တောက်ပြောင်လာတယ်လို့မရှိတော့ဘူးတဲ့ဘုံပြက်တရီတွေလည်းဒီတိုင်းပဲကျေယူမတိတတ်ဘူးဆိုလို့ရှိရင်တပြည့်တဲ့တပြည့်ယောဘယောဘသွားတာပဲတဲ့ပြန်ပြီးတော့တိုးတက်တယ်လို့မရှိဘူးဓမ္မကရိုင်းစိရကြာပြားရဲ့တို့တရေမတို့ဘုံရောင်ညှိုးလျက်တကိုးနေညထုတ်လပမာရုတ်တတ်သွား၏ဘုံတွေတကိုးတွေအတိအဝါတွေဩဇာအာဏာတွေတစ်ပြေးပြေးတစ်ပြေးပြေးလာလောက်တက္ခမှာ ဖွဲ့နေတဲ့လလို့ပဲတစ်ပြေးပြေးတစ်ပြေးပြေးရော့ရော့သွားတယ်လာပြီးတော့တရားနေကစားပြီးတော့ထွက်တဲ့လဟာတစ်ပြေးပြေးတစ်ပြေးပြေးပြည့်ပြီလာတယ်ဟုတ်လားလို့ဘယ်လိုပြည့်ဟမ်ဟုတ်တယ်ဆိုတာလက်နဲ့ဆုပ်ထားတာလက်နဲ့ဆုပ်ထားရင်တော့ပြည့်ပြီမှာလာကတစ်ပြေးတဲ့တစ်ပြေးသေးသေးပြီးတော့ပိမ့်ပိမ့်ပိမ့်ပိမ့်သွားတယ်နော်ပိမ့်ပိမ့်ပိမ့်ပိမ့်သွားတယ် နေ့ကတမြန်နေ့ကဓမ္မရဲ့ဟိုဒီလာကနေတဲ့အခါကျတော့အမသာသနာ့ရေးတာမှာယောဂီဟောင်းသမာဓိတရားအပွားကြီးပါသူကလာပြီးတော့ဘုရင်ကတောင်းကြီးကြည့်နေတတ်တတ်တဲ့အခါကျတော့ဒီကကြီးကြီးပြောတာဒီကပြောတဲ့အပွားလို့ဒါ အခုလိုပဲကောင်းကြီးကြီးမင်းကိုသူကများများသားပါဗျာကိုအောင်ဖုံးပေးပါဗျာဆိုတာဟုတ်အဲ့တော့ကိုအောင်တော့အခုတော့ဖုံးပေးလို့မရဘူးလို့အဲ့ဒါကိုနောက်ကိုလည်းပဲဖုံးပေးစီခြင်းနဲ့ဆိုလို့ရှိရင်တော့ကောင်းကြီးကြီးမင်းလေးထိုးပြီးတော့လို့ပါတယ်လေးနဲ့ထုတ်ပြီးဒါရိုက်ကနေပို့လိုက်ပေါ့လို့သူပြောတာဆရာတော်ကလည်းအဲ့ဒါတွေမပြောစမ်းမနဲ့တပည့်တော်ကစိတ်ပိန်လုံးလုံးစိတ်ပိန်လုံး စိတ်ပိန်နေကြတော့ဘလို့ဟာလဲလို့ဝန်နေတာပြောတော့ဘောဝန်နေတာပြောတာကတော့အခုလည်းပဲလပိန်သွားတယ်နော်လပိန်နေကြတာလအားသေးသွားတာပေါ့မဟုတ်လားလအားသေးတွေသွားတယ်အဲ့ဒါလိုပဲတဲ့အဲ့ဒီပုံကိုရသီဝဥစ္စာလည်းပဲတကြည်တဲ့တကြည်နဲ့နဲ့နဲ့နဲ့ပြီးတော့ပိန်ပိန်ပိန်ပိန်သွားတာပေါ့နော်အရင်ကတသိန်းကြည့်တာဟာ7ပေါင်းပဲ